အနာမကုသိုလ်ကံစေတနာကြွလာသောဆရာတော်တို့၏သီလစာရည်တော်ကုန်ကျေးဇူးကိုအာယုံပြုရကြည်ညိုကြ၍မေတ္တာကာယကံမေတ္တာဝစီကံမေတ္တာမနောကံတို့ဖြင့်ခီးဥကျိုးစိုးလျက်ဘုမြောကတော်ကြသောကုသိုလ်ကံစေတနာတော်ရဲ့သွန်အာနုဘော်တော်ကြောင့်ဘေးရန်အန္တရာယ်ဟုသမျှတော်မှခါခါသိင်ကင်းတော်ညင်ညာဝေကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစသဖြင့်သော အလိုရှိအားတောင်းတအပ်သော လောကီလောကုတ္တကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ဒါကကိုယ်သီလနဲ့ကိုအောင်ပြုပြီးတော့တို့ကျုပ်ဆောက်တည်ရမယ်အဟံဗန္တေ။သံသာရဝတ္တဒုက္ခတောမောသနာထာယနိဗ္ဗာန်သာ သစ္စည်းကရဏထာယဣတရဏေနသဟာပင်စသီလံခြင်းကသီလံသမာရိယာမိရှင်ဖရာတတိတော်သည်သာသနာဝဆင်းမှာလွမြောက်ပါရခြင်းနိဗ္ဗာန်ကို ပြုပါရခြင်းအကျိုးငါဘုရားယရနာဘုရားယရနာဘာငါယရနာတိဟုသောကိုယ်ွယ်ရာသုံးပါးနှင့်တကွာငါးပါးသီလကို7ပါးသီလကိုရည်ရွယ်ရင်းရှိသည့်အတိုင်း င်းစွာသောက်တည်ပါ၏ရှင်ဘုရားဣဒာမေပုညံအသောခယဝဟံဟောတုကျွန်ုပ်၏ဤကောင်းမှုသည်အသောတရား၄ပါးတို့၏ဘုရားကုံကြောင်းဖြစ်သောမဉ္ဇဉ်ဘုညာ နိဗ္ဗာန်ကိုသက်ဆောင်ပါစေတည်းသီတရဏေနဖရာယရဏတရားယရဏသံဃာယရဏတိတို့ကိုယ်ရသုံးပါးနဲ့သာတကွပင်စသီလ၅ပါးသီလကို၎င်းခြင်းကသီလ၅ပါးရှိသောသီလကို၎င်းသာရိပံကတဝါမကျိုးပေါ်မြောင်းကြရအောင်ကောင်းမွန်သောထိုင်နေဆောက်ကြ၍အပမာရေနမမေသောတတိတရားဖြင့်သံပါရေထပြီးပြည့်စုံအထောက်ကြကုန် ဘုန်းကြီးတို့ပြန်လာတာကိုဒီကစိတ်ပါလက်ပါနဲ့ကျိုးဆိုးနေကြတာတွေအများကြီးတွေ့ရလေညာဌာနမှာကိုအများကြီးတွေ့ရတာကိုခွင့်ရလေညာဌာနတော့တော့မရှိပေဘူးအောင်မေး ဒီရိပ်သာမှာတော့တော်များများရှိနေမယ်လို့သမကလည်းပဲစဉ်းစားမိပါတယ်အခုတော့သူကဒေညာဌာနကိုအများကြီးပဲလာနေကြတာဟွန်းကမ္ဘာသာသနာပြုတရားတော်ဆိုပြီးတော့ဘုန်းကြီးတို့လျှောက်ပြီးတော့ဟောလာကြခန္ဓာကဥအောင်မြင်ကဟောပြတဲ့အတိုင်း ဧဇီလတရနေ့ကစပြီးယနေ့ဇူလိုင်လ29ရက်နေ့အထိလေးလနေပါရှိသွားပါပြီသာသနာပြုသွားကြစသာရာရာအကြောင်းညီညွတ်ပါတယ်ဒီကဘုရားသာသနာနှုတ်ခအဖွဲ့ဝင်ပုဂ္ဂိုလ်တွေကလည်းသင်လျော်အောင်ဆောင်ရွက်ပေးကြလို့ ဘုရားသာသနာတော်ကိုယူသည်လေးစားတဲ့ဆရာပုဂ္ဂိုလ်တွေကလည်းအားပေးကူညီကြလို့ချမ်းချမ်းသာသာနဲ့တွားကြရပါတယ်ယောဂယောဂမှာလည်းပဲဘုရားသာသနာတော်ယူသည်လေးစားတဲ့ပုဂ္ဂိုလ်တွေအတော်အသင့်တော့တွေ့ရပါတယ်တချို့နေရာတွေမှာဆိုရင်ဘုန်းကြီးတို့ကအဲ့ဒါလောက်တော့မမျှော်လင့်ပါဘူး တော်တော်များများတွေ့ရပါတယ်အဲယောဝဌာနမှာသင်လျော်တဲ့တရားလည်းပဲဟောကြရပါတယ်ဒီကဟောဝရတရားအစီအစဉ်လေးရလည်းပါသွားတာနဲ့တော်တော်အဆင်ပြေပါတယ်ဒီကဥညီကြီးနဲ့ဟိုတကကဘာသာပြန်ပေးထားတဲ့တရားလေးကလည်းပါတာနဲ့ အင်္ဂလိပ်လိုဖတ်ပြပြီးတော့လည်းဟောရပါတယ်တချို့ကလည်းဗမာလိုပဲနာကျင်တယ်ဒါကြောင့်ဗမာလိုလည်းနည်းနည်းပါးပါးဟောကြရဲ့ဒါတရားကြတော့ဘုန်းကြီးကနည်းနည်းဟောပြီးတော့ဥဇနကကိုများများဟောခိုင်းရပါတယ်သူကလည်းပဲအင်္ဂလိပ်လိုဟောတာပြောတာတွေတော်တော်ကျွမ်းကျင်ပါတယ်ပထမအစကဘုန်းကြီးကဒီလောက်မကြည့်ကြဘူးလို့အောင်မဲ့ဟိုကြတော့မှသူစား ပြောအောင်ဆိုရင်တော့ကြည်ကျွမ်းလာတယ်ဟိုကမင်းများလာတွေပါလေရှိတယ်အဲဒီမင်းများတဲ့ခါကာလတွေတချို့ကမပြီးတယ်ပြီနဲ့အတန်လေးနဲ့နည်းနည်းလေးရုပ်ကလေးမလေးရမေးအဲဒါတွေလည်းပဲဖြေကြားနိုင်တာပေါ်ပြနိုင်တာလို့ဟွန်းဒါတော့ဟန်ကြတာပဲရောက်ရရောက်ရရတဲ့မှာဘုန်းကြီးတို့ဟောပြောပြီးတော့စိတ်ပါဝင်စားတဲ့ပုဂ္ဂိုလ်တွေ တော်တော်များများရှိကြပါတယ်။တရားလည်းပဲယူသည်လေးနဲ့စားတာအားထုတ်တဲ့ပုဂ္ဂိုလ်လည်းအတော်အသင့်တော့ရှိပါတယ်။ဒါပေမဲ့လို့ဘုရားဘာသာနိုင်ငံအနေနဲ့စာကြည့်ရင်တော့အင်မတန်အားနည်းပါသေးတယ်။အဲဒီနိုင်ငံတွေမှာသာသနာကြီးရောက်နေတဲ့ထေရဝါဒယဟန်တော်တွေလည်းပဲ တချို့တွေ့ရပါတယ်ယူရီးယားနိုင်ငံကကမ္ဘောဒီးယားကပြီးဟိုကအဲဒီလိုနိုင်ငံကပုဂ္ဂိုလ်တွေတွေ့ကြပါတယ်ဗမာပြည်ကတော့အင်္ဂလာမှာဥရိဝရဓမ္မဆိုတာတပါးပဲတွေ့ရပါတယ်အဲဒီလိုရောရပါတွေမှာဘုရားသာသနာကို ပြုစုနေကြတဲ့ပုဂ္ဂိုလ်တွေတွေ့ရတဲ့အတွက်လည်းခွန်ကြီးတို့ကဝါမြောက်ဝမ်းသာပါတယ်။များအားဖြင့်ခွန်ကြီးတို့ဟောပြောတဲ့တရားကိုလေးစားတဲ့ပုဂ္ဂိုလ်တွေများပါတယ်။ဒုရယာကဆိုလို့ရှိရင်ဝါမာထဆရာတော်ကနေပြီးသာသနာပฏิပတ်တိသာသနာပြုရာညွှန်ကြားခဲ့လို့ဒီကဥပဒဘဟိုမှာလွတ်ထား ဒီမှာလို့14ခုနှစ်ကပါပဲအဲဒီတွေကရောက်ပြီးတော့အဲဒီမှာလာပြီးအာထုတ်သွားတဲ့မဟာဇောတုဆိုတဲ့ကိုတော်ကလည်းအခုတော့သူကလည်းပဲတော်တော်အဆင့်အတန်းမြင့်နေပါလေဒါပေမဲ့လို့သူကလည်းတခြားအကြောင်းကြီးတွေသွားနေတယ်ဘုန်းကြီးလည်းမတွေ့ရဘူးအဲသူတို့စီကအာထုတ်ထားတဲ့ပုံကိုယ်တွေကအမေရိကန်တို့အင်္ဂလန်တို့ဥရောပတို့ရောက်ပြီးတော့နေတယ် အဲ့ဒါတွေကိုတွေ့ရတော့မနာဝန္တာစရာကောင်းပါလေဒီကနိမ့်နေတရားလေးတွေပြတော့တချို့အဲ့ဒီတိုင်းလိုက်နာပြီးအာထုတာလေးတွေတွေ့ရတချို့ကတော့လည်းဒီကနိမ့်နေတရားမဟုတ်ဘဲနဲ့အခြားနည်းတွေပြောဟောနေတာတွေရှိတာပေါ့လေအဲ့ဒါတွေခွန်ကြီးတို့တားနိုင်တယ်များဟိုမှာဟောပြောခဲ့ရပါတယ်อืมနေရာဌာနပေါင်းလည်းတော်တော်များပါတယ်တော်တော်နှံ့နှံ့ဆက်ဆက်ပဲဝါရ ဟိုကပုဂ္ဂိုလ်တွေကလည်းဘုန်းကြီးတို့ချမ်းချမ်းသာသာသွားနိုင်အောင်လို့အစကားရသူတို့စီစဉ်ပေးပါတယ်လေညာနဲ့ပြင့်လျော်တဲ့ညာလေညာနဲ့ပို့ပေးကားနဲ့ပြင့်လျော်တဲ့ညာကားနဲ့ပို့ပေးဆင်းရဲတာတာနဲ့ခွန်ကြီးတို့သွားရပါအဲဒီနေကမှာလည်းခန္ဓာပေါင်းတော်တော်များပါတယ်ဥရောပနဲ့အင်္ဂလန်ဘက်မှာလည်းခန္ဓာပေါင်းပို့ပြီးတော့များပါတယ် အဲ့ဒီဌာနတွေအကြောင်းကတော့နောင်တွေကမှတ်တမ်းရေးလာတဲ့ပုဂ္ဂိုလ်တွေရဲ့စာရဖော်ပြမှသိစသတိချာချာနားလည်နိုင်မှာဘုန်းကြီးတို့ကမပြောနိုင်ပါဘူးဘုန်းကြီးကဒါတွေချာချာနားနားလည်းစဉ်းစားမထားပါဘူးအခုတော့နှုတ်ဆက်အနေနဲ့ဟောပြတာအဲဝန်နိုင်ငံကဘုန်းကြီးတို့ဟောပြောတဲ့တရားတွေကိုလေးစားပြီးအထုတဲ့ပုဂ္ဂိုလ်တွေရှိလို့အားရဝန်သာရ အခုဒီဗမာနိုင်ငံမှာတော့အားထုတ်တဲ့ပုဂ္ဂိုလ်ရအမှန်တရားများတာပဲအနာဝတ္တစရာကောင်းပါတယ်ဒီမှာဘုန်းကြီးတို့ပိုစီလိုက်တရားဟောတဲ့အခါလည်းပဲတစ်ထောင်နှစ်ထောင်သုံးထောင်စသည်ဖြင့်ပြိဿတွေတရားနာတွေရှိဘုနိုင်ငံတွေကတော့ဒီလိုပြိဿတော့မများဘူးအဲရိုးရရတော့တော့အသိရှိတယ်ဒီနေ့ကဝါမာတာကျောင်းနိုင်မှာသူတို့လာခွေနေပေါ့ ဘုန်းကြီးတို့ဇီယာချင်းနဲ့ဆိုရင်တော့ဝါကောင်လာစမ်းကြည့်ရနေရအဲဒီမှာဥပုသေရောဘာရောတရားနာကြတော်တော်များပါတယ်အဲ့ဒါတော့อืม2000နီးပါးတော့ရှိပုံရပါတရားတွေဒီနာကြဟိုဇင်းမယ်နယ်တဲ့တောင်ပေါ်မှာဌာနတစ်ခုလည်းတော်တော်လေးများပါတယ်ပြိတ္တတွေအဲဒီကလည်းတရားအထုတ်တဲ့ဌာနပါပဲ။ တရားအထုတ်ဖို့ကမ္မထာကြောင်းနေလည်းပဲ150ရှိတယ်လို့ဆိုပါတယ်အကြောင်းကြီးတွေတော့မဟုတ်ပါဘူးအကြောင်းကလေးတွေပါပဲဒီပမာပြေကတော့အာထုတ်တဲ့ပုဂ္ဂိုလ်တော့များတယ်လို့မဆိုနိုင်သေးပါဘူးပမာပြေမှာတော့များတာပဲဒီကဘုရားသာသနာ့ဘုရားအဖွဲ့ကနေပြီးတရင်တွေပို့ထားလို့ဟိုကမေးတဲ့အခါကာလကြခွန်ကြီးကပြောရတယ်ပမာပြေသာနာ့ဣဒ္ဓမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေဘယ်လောက်ရှိတော့သူကမေးတယ် ဒီကဘုန်းကြီးတို့ဟိုရောက်နေတော့ကိုဒီကပို့ထားတာရှိပါတယ်ခုနကဘောင်းမြင်ပြောတဲ့အတိုင်းပါပဲ400လောက်400ကျော်လောက်ရှိနေအဲနဲတဲ့ခါမှာ400 400ကျော်ရှိတယ်များတဲ့ခါကျတော့များတယ်မနစ်ကပညာနယ်ဆိုရင်1600ရှိတယ် ဒီနေ့တော့ခွန်ကြီးတို့ကမရှိဘူးဟိုကစာရေးပေးလိုက်တာနဲ့2000ကျော်ရှိတယ်ဆိုတာပြောရတယ်ပြောတော့ဟိုကပုဂ္ဂိုလ်ကြီးအမနာကိုအောကြပါတယ်ဘုရားသာသနာတော်အတွက်မနာအားရဝန်တာဖြစ်ကြပါတယ်အဲဒီတော့ဒီမှာရာတို့နေရတဲ့ပုဂ္ဂိုလ်ရာမနာဝန်တာကြကောင်းတယ်အကြောင်းညို့လို့အထောက်ကြရကိုယ်အတွက်လည်းဝန်တာကြကောင်းတယ်သာသနာတော်အတွက်လည်းဝန်တာကြကောင်းအဲဒါ နောက်ရည်တွေနောက်ရည်တွေကြမှာအကြောင်းအားလည်းဆိုနည်းနည်းပါးပါးပေါ်ပြပြီးခေါ်ရမှာလဲခေါ်ရမယ်ခနေ့တော့နှုတ်ဆက်တရားနဲ့သိကြရကြီးခေါ်လို့လည်းမတော်ပါဘူးနဲ့ဒီပါရဲ့ဒါလို့ဆိုရင်ပြည့်စုံပါပြီဥစ္စနကလည်းသူเจ้าသူတော်ရအောင်ဟိုကြသူဉာဏ်ဝရဓမ္မတွေနှုတ်ဆက်သူတရားဟောရအောင်နနိုင်ွယ်ရရှင်းနိုင်ွယ်ရခေါ်နိုင်ွယ်ရအဲရှင်းနိုင်ရှင်းနိုင်ွယ်ပါရှင်းနိုင်ွယ်ဆိုတော့ နှုတ်ဆက်တရားဒါလို့ဆိုရင်တော်ပါပြီပုံမှန်တရားဟောတဲ့ခါကာလကတော့ဒီလောက်နဲ့ပြီးသေးပါဘူး7နာရီလောက်မှဟောရတနာရီတနာရီကျော်ကျော်ဟောပါတယ်9နာရီကျော်ကျော်မှပြီးပါတယ်ဒါပေမဲ့လို့အဲ့ဒီအနောက်နိုင်ငံတွေကနေရတော်တော်နဲ့မဝင်တရားဟောပြီးတော့9နာရီကျော်ကျော်တရားဟောပြီးတာတည်းကနေရတော်မြင့်နေတယ်လို့ဝင်နေအဲ10နာရီလောက်ကြာမှနေရဝင်တာ နေဝင်ပြီးတော့လည်းမှောင်းတာမဟုတ်သေးဘူးသူနင်းနေသေးတာမနဲ့လည်းအစောကြီးပဲနင်းတာပဲနေတာမမြင်ရတယ်သူအစောကြီးနင်းမှောင်းတဲ့အချိန်ကညဆိုရင်သကောင်ရအနည်းက2နာရီ3နာရီလောက်ပဲမှောင်လဲချိန်ရှိတယ်ဒီနေ့ချိန်ကြီးကနင်းနေတာတနေရာမှာတော့သူကဟိုနော်ဝေးလားအဲ့ဒီမှာတော့သူတင်ကနေပြီး မေလ14ရက်ကနေပြီးတော့ထင်တယ်ဇူလိုင်က30ရက်အထိနေမွန်မှုလို့ဆိုပါတယ်အဲ့ဒီနေရာဘုန်းကြီးကသွားကြည့်ပွဲစိတ်ကူးနေမွန်တာကြည့်ဦးမှာပဲတဲ့ဘုရားပြောင်းဒါပေမဲ့လို့ဟိုအဲ့ဒီအင်္ဂလာတို့ကတော့ရောက်သွားတဲ့ခါကျတော့မိုးမှုန်တွေကမပြတ်ဖြစ်နေတာပဲသူကမိုးတိမ်နေနဲ့မြင်မြင်ရတဲ့ခါကအတော်နည်းတယ် ဟာဒီလိုဆိုသွားလည်းမဖြစ်ဘူးလေသွားပင်မအောင်ကြည့်မှာကိုကျနေလည်းမြင်မှာလည်းမဟုတ်ဘူးကိုကျဒါနဲ့မသွားခဲ့ပါဘူးလို့အဲအဲ့ဒါဟိုကနေဝေးကြီးမှောင်တဲ့ချိန်ကနဲပါတယ်၈နာရီကျော်ကျော်၈နာရီကစာရီတရားထုတ်၉နာရီကျော်သေးတရားမှနေကမဝင်သေးတော့9နာရီအဲ9နာရီကျော်10နာရီ10နာရီကျော်ကျော်လောက်မှ7နာရီလောက်စီမှအဲအိပ်ရပါတယ်အဲဒီတော့ နေ့စဉ်နေ့စဉ်လို့ဖြစ်နေတာနေ့နေ့လို့ထိုင်လို့တော့အဆင်းတော့ပြေးပါတယ်အဲတော့အခုဒီမှာ၈နာရီခွဲဆိုတော့စောပါလေဘဝနဲ့ကြည့်လို့ရှိရင်ဒါပဲမလို့ဒီကအနေနဲ့ကတော့မှောင်ပြီအဲတော့နှုတ်ဆက်တရားဒီနေ့သလောက်ဆိုရင်တော်ပါပြီအဲဒီဘုန်းကြီးတို့သာသနာပြုခဲ့တာကိုအလေးအမြတ်ပြုပြီးအာရုံပြုကြခြင်းအဲရိုးရိုးသေးသေးနဲ့လာရောက်ပြီးတော့ခုမြဝရောကြခြင်းအစရှိတော့ ဒီကောင်းမှုကုသိုလ်ကံတွေကြောင့်ဘေးရန်အန္တရာယ်ဟူသည်များတွေမှာအခါခါသိကင်းလွတ်ငြိမ်းချဝေကွာကြ၍ဆင်းရဲခါသိငြိမ်းရဖြစ်သောနိဗ္ဗာန်တရားကိုမိမိတို့စွမ်းနိုင်တဲ့အထောက်ကြတဲ့ဖြင့်ပြင်းပြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။